သာသနာတော်နှစ်2565နှစ်ကောဇာတက္ကရေ1383ခုနှစ်ပြာသူလိုက်ပြော12ရက်2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောမြတ်ဖရာနှင့်မနတ္တာအပိုင်း6တရားဒေသနာတော်ဒီနေ့ ကတကတုတ်အဖြစ်မတန်းတင်ထားတာက စားကြရမယ်သောတိမြို့စီရွန်ကျောင်းမှာတရင်သုံးစင်ဖြစ်ပျက်ခဲ့တဲ့အဖြစ်တစ်ခုအနေနဲ့မတန်းတင်ထားတာမြတ်စွာဘုရားဟာသောတိမြို့စီရွန်ကျောင်းတရင်သုံးနေတဲ့အချိန်တဏိသောအခါမှာ ယဟန်တော်တွေကိုနိဗ္ဗာန်နဲ့ပတ်သက်တဲ့တရားဒေသနာတော်ကိုဟောကြားရှင်းလင်းပြသနေတာဖြစ်တယ်နိဗ္ဗာန်ပဋိတန်ယုတ်တာယဓမ္မိယကထာယဆိုတခါတခါမြတ်စွာဘုရားနိဗ္ဗာန်အကြောင်းကိုရှင်းပြတာရှိတယ်အဲ့ဒီနိဗ္ဗာန်အကြောင်းနဲ့ပတ်သက်ပြီးတော့ဟောပြောတဲ့တရားတွေနိဗ္ဗာန်ပဋိတန်ယုတ်တဒေသနာဆိုတာ အီဒီယိုပါဠိတော်မှာဒီသုတ်တွေပါရှိတယ်ပုရံပါဠိတော်မှာလည်းဒီသုတ်တွေပါရှိတယ်နိဗ္ဗာန်နဲ့ပတ်သက်တဲ့တရားဓမ္မတွေကိုဟောကြားပေးနေတာအဲ့ဒါလိုဟောနေတဲ့အချိန်မှာတရားနာနေကြတဲ့ယဟန်တော်များဟာလည်းပဲလိုလိုချင်းချင်း စိတ်အားကုန်စိုက်ပြီးတော့မြတ်စွာဘုရားဟောတာကိုနားဆိုင်ပြီးအာယူနေကြတာဖြစ်တယ်အဲ့လိုတရားပွဲကြီးမှာခက်ခဲနေနေလာတဲ့နိဗ္ဗာန်အကြောင်းကိုရှင်းနေဟောကြားနေတော့မန္တကြီးကဖះဘာလုပ်နေသလဲဆိုတာကြည့်လိုက်တော့တရားဟောနေတာတွေ့ရတယ်တရားဟောနေတာကိုတရားနာမယ်လို့စိတ်ကူးတာမဟုတ်ဘဲနဲ့ ဘာသွားလုပ်မလဲဆိုရင်ရဟန်းဂေါရမဟာရဟန်းတွေကိုနိဗ္ဗာန်နဲ့ပတ်သက်တဲ့တရားတွေဟောနေတယ်ငါသွားပြီးအနှောက်ယှက်ပေးလိုက်အောင်မယ်သူစိတ်ကွာအဲ့တော့နှောက်ယှက်ပေးဖို့ပဲသူကစဉ်းစားတာအကယ်၍ရဟန်းဂေါရမတရားတွေကို နာရတဲ့အခါမှာရဟန်းတော်တွေကကျွတ်တရားရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားလိမ့်မယ် ဒါကြောင့်မို့သူတို့ကငါနှောက်ယှက်ပေးမယ်လို့ဆိုပြီးတရားပွဲဘက်ကိုလေသမားအသင်တန်တန်ဖန်ဆင်းပြီးတော့ထွန်တို့ကြီးကိုပခုံးပေါ်ထမ်းရှည်တဲ့တပြားတန်ကြီးလက်ကကင်ပြီးတော့သဘင်က for you fire for you fire ဆိုရင် fire ချထားတယ်ပေါ့ဆိုရင် fire ချထားတာဟိုလှလပပမဟုတ်ပဲနဲ့ရှေ့ကဆိုရင်ကနောက်ပို့နောက်ကဆိုရင်ကရှေ့ပို့ညာဘက်ကဆိုရင်ကိုဘယ်ဘက်ပို့ဘယ်ဘက်ကဆိုရင်ကညာဘက်ရောက်တယ်အဲ့လိုကိုယ်ယူကာယသဘင်ဖိုးယူဖာယလောက်ပြီးတော့ ပိုက်ဆံတရောခြီနဲ့ရက်ထားတဲ့အဝတ်ကိုဝတ်တယ်အဝတ်ဝတ်ပြီးတော့ခြေတော်မှာလည်းပဲလဲသမားအတွင်တဏ္ဏရှွန့်နေပေးနေတဲ့ခြေတော်နဲ့မြတ်စွာဘုရားတရားဟောနေတဲ့စီရှောက်လာတယ်ရှောက်လာပြီးတော့မြတ်စွာဘုရားကိုမေးတယ်အပိသမဏပရိပတ်တိအတ္တတာ လေသမားကြီးပေါ့လေဖခင်ကတန်ခါရီတရားဟောနေတဲ့အချိန်မှာအရှင်ဘုရားတဲ့နွားတွေမတွေ့လိုက်ဘူးလားလို့လာမေးနော်နွားတွေမတွေ့လိုက်ဘူးလားသူနွားပြောက်လို့လိုက်ရှာနေတဲ့ပုံစံနဲ့နွားတွေမတွေ့လိုက်ဘူးလားလို့ဆိုမြတ်စွာဘုရားကကိမ္ပနပါပိမတေပလိပတ်တေဟိဟဲ့စေယုံမှာရှိတဲ့မနတ် မင်းကဘာလို့နွားလိုက်ရှာနေရတာလဲနွားတွေနဲ့ဘာလို့ဖို့လဲလို့ဆိုသူရောင်ဆောင်လာတာသိတော့မနှမန်းသိတော့နွားနဲ့မနှက်နဲ့ဘာဆိုင်လို့လဲလို့ပြောလိုက်တဲ့အခါကျတော့သူ့ရဲ့တရုတ်ကံပေါ်သွားတဲ့အခါဘာဆက်လျှောက်တော့ဆိုအရှင်ရဟန်းနဲ့မျက်စိဆိုတာလဲကျွန်ုပ်ပိုင်တယ် မျက်စိထဲမှာမြင်တဲ့အဆင်းအာယုန်တွေဆိုတာလဲကျွန်ုပ်ပိုင်တယ်အဆင်းအာယုန်နဲ့မျက်စိနဲ့ဆုံလို့ဖြစ်ပေါ်လာတဲ့သကုဝိညာဉ်စိတ်တို့ထိုသကုဝိညာဉ်စိတ်နဲ့တွဲဖက်လာတဲ့ဖတ်တာတို့ဒါရီဟာကျွန်ုပ်ပိုင်တယ်ကျွန်ုပ်နယ်ထဲမှာပဲရှိတယ်နားဟာလည်းကျွန်ုပ်ပိုင်တယ်ဆိုလိုတာကမျက်စိရှိမယ်ဆင်းရှိမယ် စက္ခုဝိညာဉ်မြင်သိစိတ်ရှိမယ်မြင်သိစိတ်နဲ့အာယုန်နဲ့ဆက်သွယ်မှုဖန်တာရှိမယ်ဆိုလို့ရှိရင်ဘယ်သူပဲဖြစ်ဖြစ်တရားဝါဒီမှာဒီချက်တွေရှိနေသူလိုက်ကမလွတ်နိုင်ဘူးလို့ချိန်ဝါပြီးတော့ပြောတာနော်နားရှိမယ်အတန်ရှိမယ်နားနဲ့အတန်ကိုကြားသိတဲ့စိတ်ရှိမယ်အာယုန်နဲ့စိတ်နဲ့ဆက်သွယ်မှုဖတ်တာရှိမယ်ဆိုရင်လည်း ကျွန်ုပ်လက်ကမလွတ်ဘူးတဲ့နှာခေါင်းဆိုတာလဲကျွန်ုပ်ပိုင်တာပဲအနံ့ဆိုတာလဲကျွန်ုပ်ပိုင်တာပဲနှာခေါင်းနဲ့အနံ့ဆုံလို့သိလာတဲ့အသိစိတ်တွေဖတ်တာတွေလဲကျွန်ုပ်ပိုင်တာပဲထို့တူပဲလျှာကိုလဲကျွန်ုပ်ပိုင်တယ်လျှာမှာပေါ်လာတဲ့အရာတာကိုလဲကျွန်ုပ်ပိုင်တယ်လျှာနဲ့အရာတာဆုံစည်းမိလို့ ဖြစ်ပေါ်လာတဲ့အသိစိတ်တို့ဖတ်တာတို့ရှိနေတယ်ကျွန်ုပ်ဟာပဲဖြစ်တယ်အထီးတွေ့ကာယဝတ္တရာကိုလည်းကျွန်ုပ်ပိုင်တယ်အထီးတွေ့အာယုန်တွေကိုလည်းကျွန်ုပ်ပိုင်တယ်အထီးတွေ့အာယုန်တွေနဲ့ပတ်သက်ပြီးထိသည့်စိတ်တို့ဖတ်တာတို့ဖြစ်ပေါ်လာလို့ရှင်လေကျွန်ုပ်ပိုင်တယ်ဘဝင်စိတ်ရှိတယ်ဘဝင်စိတ်တွေမှာထင်ဟလာတဲ့အာယုန်တွေရှိတယ် အဲ့ဒီအာယုန်တွေကိုဆွဲပြုပြီးတော့ဖြစ်ပေါ်လာတဲ့မနောဝိညာဉ်စိတ်တွေဖတ်တာတွေဒါတွေကိုလည်းကျွန်ုပ်ပိုင်တယ်ဆိုလိုတာကသရဝါတွေမှာရှိတဲ့အရာတွေဟာကျွန်ုပ်ရဲ့ခလုတ်ထဲမှာလက်ထဲမှာရှိတယ်လို့ဆိုလိုတာပေါ့နော်အဲ့လိုရှိတယ်အဲ့ဒါတွေကကျွန်ုပ်လက်ထဲမှာရှိသည့်အတွက်ကြောင့် ကုဟိမေတမနာခန္ဓာမောက္ခတိမျက်စိမပါတဲ့စီနားမပါတဲ့စီနှာခေါင်းမပါတဲ့စီလျှာမပါတဲ့စီကိုယ်ကာယမပါတဲ့စီအသိစိတ်မရှိတဲ့စီဘယ်သွားပြီးတော့သူ့လက်ကလွတ်အောင်လဲတဲ့အဲ့ဒါတွေရှိနေတယ်မြတ်သူ့ရဲ့နှောင်ကြိုးကမလွတ်နိုင်ဘူးလို့မြတ်စွာဘုရားကိုအဲ့လိုပြောတဲ့အခါမြတ်စွာဘုရား အေးစိတ်ယုံမှရှိတဲ့မနဟုတ်ပြီမျက်စိကိုလည်းမင်းပိုင်တယ်အဆင်းကိုလည်းမင်းပိုင်တယ်မျက်စိနဲ့အဆင်းဆုံးတို့သိလာတဲ့စက္ခုဝိညာဉ်စိတ်တို့ဖတ်တာတို့မင်းပိုင်တဲ့ထားငါသွားမှာကမျက်စိလည်းမရှိဘူးအဆင်းအယုံလည်းမရှိဘူးမျက်စိကြောင့်ဖြစ်လာတဲ့စက္ခုဝိညာဉ်စိတ်ဆိုတာလည်းမရှိဘူးဖတ်တာလည်းမရှိဘူးအဲ့ဒီနေရာကိုငါကသွားမှာဖြစ်တယ် မင်းအဲ့ဒီနေရာတွေကိုမင်းလက်လွဲမပြီးပါဘူးဆိုလိုတာမြတ်စွာဘုရားပြောတော့ကရုပ်တွေနာနေမရှိတဲ့နေရာငါတို့ကရောက်အောင်ကျင့်နေတာအဲ့တော့ရုပ်တွေနာနေမရှိတဲ့ဆိုတာနိဗ္ဗာန်နိဗ္ဗာန်ရောက်သွားရင်တော့မင်းလက်လမ်းမမိပါဘူးလို့ပြောတာအဲ့တော့သရဝါတွေကိုတော့ မျက်စိနာနာလျာကာယမနဆိုတာတွေရှိနေတဲ့စီတော့သူကသူ့ပိုင်နဲ့ထဲလို့သတ်မှတ်ထားပြီးတော့သူနှောက်ရှက်ချင်တိုင်းနှောက်ရှက်လို့ရတယ်အေးမျက်စိနာနာလျာကာယဆိုတဲ့ရှုပ်တည်နန်းနေမရှိတဲ့နိဗ္ဗာန်ရောက်တာပြီဆိုရင်သူပဲရှာလို့ရှာမှမသိတော့မရှိနိုင်ပဲရှာလို့ရှာမှမသိဘူးအဲ့ဒါကိုမြတ်စွာဘုရားပြောတာအေးနိဗ္ဗာန်ဆိုတဲ့ အရာမှာမျက်စိလည်းမရှိဘူးနားလည်းမရှိဘူးနှာခေါင်းလည်းမရှိဘူးလျှာလည်းမရှိကိုယ်ကာယလည်းမရှိဘူးအသိစိတ်ဆိုတာလည်းမရှိဘူးမျက်စိနာနာလျှာကာယမှာထင်ပေါ်လာတဲ့အစင်းသဏ္ဍာန်ရတာအထိတွေ့အာယုံဆိုတာလည်းမရှိဘူးအဲ့ဒီဝတ္ထု द्वार စုံလို့ဖြစ်ပေါ်လာတဲ့စိတ်တို့ဖတ်တာတို့ဆိုတာလည်းမရှိဘူး အဲ့ဒါမရှိတဲ့နေရာကိုမင်းဘယ်လိုလုပ်သွားမလဲအဂတိတဝတထပပိမအဲ့ဒီမရှိတဲ့နေရာမင်းဘာလုပ်လို့ရအောင်မလဲငါဟောတဲ့တရားနိဗ္ဗာန်ဆိုတာမင်းပြောတဲ့မျက်စိနာနာလျာကာယလည်းမရှိဘူးအစင်သာနာယတာတွေလည်းမရှိဘူးရုပ်နာနေတခုမှမရှိတဲ့နေရာဖြစ်သည့်အတွက်ကြောင့်မင်းလက်လှမ်းမမိပါဘူးလို့ဗန္ဒကြီးကိုပြောပြီးတော့ ပြောလိုက်တဲ့အခါမှာသူကဗာပြောပြန်လဲဆိုရင်ရှံဝဒန္တိမမရိတံရှေဝဒန္တိမမန္တိစာဣဋ္ဌစေတိမနောအဋ္ဌိနမေတဝနာပောက်ခတိတရဝရိဟာပစ္စည်းဝတ္ထုကိုဒါဟာငါဟာလို့ပြောလို့ရှိကြတယ် ပိုင်တဲ့ပုဂ္ဂိုလ်တွေကလည်းငါပစ္စည်းလို့ပြောလို့ရှိကြတယ်ပစ္စည်းဝတ္ထုကိုလည်းငါဟာလို့ပြောတယ်အဲ့ဒီပစ္စည်းဝတ္ထုပိုင်ရှင်တွေကလည်းငါဟာလို့ပြောကြတယ်ဒီပစ္စည်းဟာငါဟာလို့ပြောတယ်ပစ္စည်းဝတ္ထုတွေကိုလည်းငါဟာလို့ပြောကြတယ်အဲ့ဒီလိုစိတ်ဓာတ်တွေရှိနေသေးသမျှနာမေတမနာ မောက္ခတိ ငါလည်းကလွတ်မှာမဟုတ်ဘူးယဟန်လို့မြတ်စွာဘုရားကိုအဲ့လိုကျုံးဝပြောဆိုတဲ့အခါမှာမြတ်စွာဘုရားကဘာတုံ့ပြန်ပြောတော့ဆိုယံဝရန္တိနတ္တမရှံယေဝရန္တိနတ္တိအဟံမင်းထင်တယ်လို့မဟုတ်ဘူးပစ္စည်းဥစ္စာတွေကိုလည်းဒီပစ္စည်းတွေကငါဟာလို့လည်းမပြောဘူးတဲ့အေး ငါဟာလို့ပြောတဲ့ပုံကိုယ်တွေကလည်းပဲငါဆိုတာလည်းမရှိဘူးအဲ့တော့ငါမရှိလို့ငါဟာလည်းမရှိဘူးရှုပ်တရားတန်တရားတွေကငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးလို့သူတွေကအဲ့လိုမြင်အောင်ကျင့်ဆောင်ထားတာဖြစ်လို့ဧဝံပပိမသာနာဟိနမေမက္ခံပိတက္ကတိငါတို့သွားတဲ့လမ်းကြောင်းကို မင်းဘယ်နည်းနဲ့မှရှာတွေ့မှာမဟုတ်ဘူးဟောငါတို့မှာငါဟာလို့ပြောတာမရှိဘူးငါလို့ပြောတာလည်းမရှိဘူးငါမရှိလို့ငါဟာလည်းမရှိဘူးငါဟာမရှိလို့ငါဆိုတာလည်းမရှိဘူးမင်းဘယ်လိုလုပ်ပြီးတော့ငါတို့သွားတဲ့လမ်းကိုသိမှလဲလို့မြတ်စွာဘုရားတုံ့ပြန်ပြောဆိုတဲ့အခါမှာမဏ္ဍကြီးဟာသူ့ရဲ့ခြေပါတာ ခြေပတဲ့စကားကိုကြားရတော့စိတ်ပြက်လက်ပြက်နဲ့သူ့ဆောင်ရွက်ချက်မအောင်မြင်လို့ထိုနေရာကနေထွက်ခွာသွားတယ်ဒါကကတ္တကသုတ်တံမှာလေသမားဟန်ဆောင်ပြီးတော့ရသော်ဗျာကိုလာရောက်နှောက်ရှက်တဲ့အသင်္တရံတစ်ခုပဲနောက်တစ်ခါရိဇသုတ်မှာမှတ်တမ်းတင်ထားတာကတော့ရသော်ဗျာဟာ ကောသလတိုက်မှာသတင်းသုံးတယ်အဲကောသလတိုက်ကြီးကအမတမကျဲတယ်တာဝတိတို့ဘာလို့ဆိုဟိမန္တာနဲ့အမတမနီးသွားတာမြတ်စွာဘုရားဖော်တော်မူရာကပိလဝတ္တုဘာလို့ဆိုကောသလတိုက်နဲ့မှာပါတယ်သူကောသလတိုက်နဲ့ကတိသနယ်လေးကိုတော့တက္ကတိုင်းလို့ခေါ်ကြတာ အမှန်ကတော့ကောသရတိုင်းကြီးကကျဲတော့ကောသရတိုင်းနဲ့ပဲပါတယ်အဲ့တက်ကတိုင်းဆိုလေလူမျိုးတစ်မျိုးပိုင်ဆိုင်တဲ့နယ်ပဲအနေနဲ့သာတက်ကတိုင်းလို့ရှိတာတကယ်ကတော့အလုံးတိုင်းကြီးကခြုံပြီးတော့ခေါ်တဲ့အခါမှာကောသလတိုင်းလို့ပဲခေါ်တယ်အဲ့တော့ဟိမန္တဒေတာထီအောင်ကောသလမင်းကြီးရဲ့နယ်ပယ်ကစိုးမိုးထားတာဖြစ်တယ် တော့မြတ်စွာဘုရားကကောသရတိုင်းထဲမှာခီးသွားရင်ဟိမန္တဒေသကိုရောက်သွားတယ်ရောက်သွားပြီးဟိမန္တဒေသမှာရှိတဲ့တောကြောင်တကြောင်မှာသတင်းသုံးနေတဲ့အခိုက်ပဲတပါးတဲ့သတင်းသုံးနေရင်မြတ်စွာဘုရားကဘာတွေတွေ့ရတုံးဆိုအဲ့ဒီခေတ်ကမင်းဆိုးရာဇာတွေပြည်သူပြည်သားတွေကိုအုပ်ချုပ်နေတဲ့ တိုင်းပြည်အုပ်ချုပ်အုပ်ချုပ်တဲ့မင်းဆိုးရာဇာတွေဟာပြည်သူလူထုကိုနှိပ်စက်ပြီးတော့အုပ်ချုပ်နေတာကိုတွေ့ရတော့ပြည်သူလူထုကိုနှိပ်စက်ပြီးအုပ်ချုပ်နေတာတွေကိုတွေ့ရတဲ့အခါမှာမြတ်စွာဘုရားကစဉ်းစားတယ်တက္ကနုခောရိသံကာရိတုံ အဟနံအခါတယံအစိနံအစာပယံအသောစံအသောစာပယံဓမေနာတကယ်တရားနိလန်းနဲ့တိုင်းပြည်ကိုအုပ်ချုပ်လို့ရနိုင်မလားအခုအုပ်ချုပ်နေတာတွေက လူတွေကိုနှိပ်စက်တယ်ပစ္စည်းတွေကိုသိမ့်တယ်ဟောလူတွေကိုတည်ရန်ပေးတယ်တပ်ဖြတ်တယ်အနိုင်ယူတယ် စိတ်တော့ကရောက်စေတယ်ဆိုအဲ့တော့ဘယင်းတွေရဲ့တိုင်းပြည်အုပ်ချုပ်တဲ့လူတွေရဲ့အုပ်ချုပ်အုပ်ချုပ်မှုဟာတတ်ချင်းဖြတ်ချင်းအနိုင်ယူခြင်းတော့ကရောက်စေခြင်းဆိုတာတွေနဲ့အုပ်ချုပ်တာတရားနဲ့အုပ်ချုပ်တာမဟုတ်ဘူးလူတွေကိုဒုက္ခပေးပြီးတော့အုပ်ချုပ်တာဖြစ်တော့မြတ်စွာဘုရားကစဉ်းစားတယ်အဲ့ဒီလူကိုယ်တိုင်တတ်ချင်းတတ်မိတ်ပေးခြင်း ကိုယ်တိုင်နိုင်ယူခြင်းသူတော်ကိုအနိုင်ယူအောင်လှုပ်စေခြင်းဆိုရင်စေခြင်းဆိုရင်အောင် ပြုလုပ်ခြင်းဆိုတာတွေမပါဘဲနဲ့တကယ်တရားနဲ့တပည့်အုပ်ချုပ်မင်းလုံးလို့ဖြစ်နိုင်မလားလို့အမှန်တော့စိတ်ထဲမှာအဲ့လိုစဉ်းစားတာပေါ့နော်ရသော်ဗျာအဲ့လိုစဉ်းစားလိုက်တဲ့အချိန်မှာ အမြဲတမ်းမြတ်စွာဘုရားဘာလုပ်နေတယ်ဆိုတာကိုအခွင့်ချောင်းနေတဲ့မဏ္ဍကြီးကမြတ်စွာဘုရားရဲ့စဉ်းစားတွေးခေါ်မှုကိုသိလိုက်တာနဲ့တပြိုင်နက်မြတ်စွာဘုရားကိုတန်းပြီးတော့လျှောက်တော့တာပဲ။အော်ယဟန်ဂေါရမကမင်းလှုပ်ချင်နေပြီပေါ့။တရားသဖြင့် အုပ်ချုပ်တဲ့ဘရင်လှုပ်ချင်တယ်လို့သူကတွေးပြီးတော့တခါတည်းမြတ်စွာဘုရားကိုတန်းလျှောက်တာကရောတုကာရေတုပန္တိဝကဝရိစ္ဆာရှင်ပြားတဲ့ဘရင်လှုပ်ပါ တိုင်းပြည်အုပ်ချုပ်ပါတချင်းဖြတ်ချင်းအနိုင်ယူခြင်းစိတ်တော့ကရောက်စေခြင်းဒီမပါဘဲနဲ့တရားသဖြင့်ပဲအရှင်ဘုရားတိုင်းပြည်တွေကိုအုပ်ချုပ်ဆမ်းမှာ ရှင်ဘုရားတွေးတဲ့အတိုင်းတိုင်းပြည်ကိုအုပ်ချုပ်ဆမ်းမှာပြည်သူတွေကိုအဲ့လိုမြတ်စွာဘုရားတွေးပြီးတာနဲ့တပြိုင်နက်သူကမြတ်စွာဘုရားနားထဲမှာကြားလာအောင်ဝင်ပြောလိုက်တာအဲ့ဒီအချိန်မှာမြတ်စွာဘုရားကိမ္ပဏမေတွံပပိမပတ္တတိယမန္တွံဧဝရေတိငါ့ကိုတိုင်းပြည်အုပ်ချုပ်ပါလို့မင်းပြောရလောက်ဘာလို့ ဘာကိုတွေ့လို့ငါ့ကိုဒီလိုပြောရတာလဲပေါ့ဆိုတော့မဏ္ဍကျက်ပြောတယ်အရှင်ဘုရားခုနစဉ်းစားနေတာမဟုတ်လားတဲ့တိုက်သူပြည်သားတွေကို မနှိမ့်ဆက်ဖဲမမြင်မှန်ပဲမစိုးရိမ်စေပဲတရားနိလန်းနဲ့ညီမင်းအုတ်ချုပ်ရဖြစ်နိုင်လားလို့ရှင်ဘုရားစဉ်းစားနေတာမဟုတ်လားတဲ့အရှင်ဘုရားအတွက်ဖြစ်နိုင်ပါတယ်တဲ့ဘာဖြစ်လို့တော့ဆိုတော့ရှင်ဘုရား အဋ္ဌိပတ်၄ပါးကိုကြာကြာနာနာပိုင်ပိုင်နိုင်နိုင်ပွားထားတာမဟုတ်လားတဲ့ဒါလည်းသိတယ်အဋ္ဌိပတ်၄ပါးကိုကြာနာနာပိုင်ပိုင်နိုင်နိုင်ပွားထားတော့အရှင်ဘုရားလိုချင်တယ်ဆိုလို့ရှိရင်ဟိမန္တတောင်ကြီးတထောင်လုံးကို တောင်မှပဲရွှေလို့ရွှေအဖြစ်နှလုံးသွင်းလိုက်လို့ရှိရင်အဲ့တောင်ကြီးက မြေသားကြောက်သားတွေနဲ့တိဆောက်ထားတဲ့တောင်ကြီးကရွှေတောင်ကြီးဖြစ်သွားနိုင်တယ်။အဲ့လောက်ထိအောင်ရှင်ဘုရားစိတ်ကစွန့်ထက်ပါတယ်။မြတ်စွာဘုရားကိုသူကအဲ့လိုရှောက်။အဲ့တော့အိဒီဘလေးပါဆိုတာသန္ဓဝီရိယစိတ်တဝိမန္တလို့ခေါ်တယ်။ဖြစ်ခြင်းနဲ့သန္ဓဖြစ်အောင်လုပ်တဲ့လုံလဝီရိယစိတ်တကြံ့ခိုင်မှုနဲ့အသိပညာဆိုတဲ့အိဒီဘလေးပါကိုစနစ်တကျပွားများထားတဲ့ပုဂ္ဂိုလ်တယောက်ဟာ ပဂတိမြေသားကြောက်သားနဲ့တိဆောက်ထားတဲ့ဖြစ်နေတဲ့တောင်ကြီးကို တောင်ပါပဲရွှေတောင်လို့နှလုံးသွင်းလိုက်လို့ရှင်စိတ်ထဲမှာရွှေလို့ပြောလိုက်တာနဲ့ရွှေဖြစ်သွားမယ်အဲ့လောက်ထိစွမ်းတကူရှိတယ်လို့ပြောတာပေါ့နော်တောင်ကြီးတောင်လုံးဟာရွှေဆိုတာဖြစ်သွားမယ်အဲ့ဒါလို့ရွှေတောင်လို့ဖြစ်သွားမယ်ဆိုရင်အလုံးဟာရွှေဖြစ်သွားမှာပဲတဲ့အဲ့တော့ရှင်ဘုရားအုပ်ချုပ်ချင်တာတွေ ရွှေတွေငွေတွေပေးပြီးအုပ်ချုပ်လို့ရပါပြီလို့အဲ့လိုမြတ်စွာဘုရားကိုလျှောက်တာအဲ့ဒီအရှင်ဘုရားရဲ့စွမ်းရည်တတိတွေကိုသိရလို့တပည့်တော်ကအရှင်ဘုရားဒါတွေကိုအုပ်ချုပ်ပါလို့ပြောတာပါဆိုတော့မြတ်စွာဘုရားကသူ့ကိုပါတုံ့ပြန်ပြောလဲဆိုရင် ပပတတသုဝနတဇာတရူပတ္တသာကေဝလောဇာတရူပတ္တကေဝလောဒွိတာဝနာလဘေကတဣတိဝိဒဝတမန်ဆိုရေလူတွေရဲ့လောဘဆိုတာတဲ့ရွှေတောင်တထောင်နဲ့မပြောနဲ့တဲ့နှစ်တောင်ဆိုလည်းမလောက်ဘူးတဲ့အဲ့လိုငွေကြေးတနာပေးပြီးအုပ်ချုပ်လို့လည်းမရဘူးဆိုတဲ့အကြောင်းလူတွေရဲ့လောဘဟာဟာ ပိုင်ဆိုင်မှုကရွှေတောင်တထောင်လောက်နဲ့မလုံလောက်သေးဘူးတဲ့အဲ့ဒီလိုရွှေတောင်ပေါင်းနှစ်တောင်ဆိုတောင်မှပဲလူတွေကတင့်တယ်ဥမှာမဟုတ်သေးဘူးတဲ့တရဝရရဲ့လောဘဆရာဓမ္မကြီးတယ်ပဝတ္တသသူဝဏ္ဏသသာဒရူပတ္တကေဝလောအလုံးဟာဒီဝန္တတောင်ကြီးဟာကြောက်တွေမြေတွေတခုမှမပါဘဲနဲ့ရွှေသားအတိနဲ့တိဆောက်ထားတဲ့တောင်ကြီးဒီလိုတောင်ကြီးနှစ်တောင်တောင်မှပဲလူတယောက်အတွက်မလုံလောက်ဘူးတဲ့ သူ့ရဲ့လောဘဟာအမတမကြီးပါတယ်ဒါကြောင့်မို့ဣတိဝိတွာ သမန်စရိဒါတွေကိုငါသိထားတယ်လူတွေရဲ့လောဘဆိုတာဘယ်တော့မှယက်တိမှာမဟုတ်ဘူးဘယ်တော့မှပြီးတာမဟုတ်ဘူးဒါကြောင့်မို့တရားနဲ့အညီပဲကျင့်သုံးတာကောင်းတယ်လို့မြတ်စွာဘုရားတုံ့ပြန်ပြောဆိုမှန်တယ်အဂိခန္ဓောသမှုဒောစမဟိသောစာပိပုဂ္ဂလောတဲ့ မိဘုံကြီးရဲ့နော်သမုဒ္ဒရာရဲ့လောဘကြီးတဲ့ပုဂ္ဂိုလ်ရဲ့ဒီသုံးဒီသုံးမျိုးပေါ့လေမိဘုံကြီးကလည်းပဲလောင်စာတွေထက်ပြီးထက်ပြီးတော့သူလောင်နေမှာပဲလောက်သွားပြီနောက်ထပ်မထက်နဲ့တော့လောင်စာတွေမထက်နဲ့တော့လို့မရှိဘူးထက်သမျှအကုန်လောင်မှာပဲ မိဘကြီးကိုလောင်စာထည့်ပေးလို့ဘယ်တော့မှအဆုံးမသတ်နိုင်ဘူးတဲ့ရှိသမျှအကုန်လောင်းနေမှာပဲသမုဒ္ဒရာကြီးကလည်းမြစ်တီချောင်းတွေမိုးပေါ်ကြတဲ့ရေတွေအလုံးဘလောက်ပဲဝင်ဝင်ပင်လယ်ကြီးကပြေးရှံလာတယ်လို့မရှိဘူးတဲ့အမြဲတမ်းလိုနေတာပဲဟောင်းနေတာပဲတဲ့အဲ့ဒါလိုပဲလောဘကြီးတဲ့ပုဂ္ဂိုလ်မှာ ရွှေတော်ကြီးတွေတရောင်မေးလည်းမလောက်ဘူးနှစ်တောင်မေးလည်းမလောက်ဘူးဘလောက်ပဲပစ္စည်းဥစ္စာတွေပေးပေးဒီလူရဲ့လောဘဟာမပြည့်နိုင်ဘူးတဲ့ဒါမြတ်စွာဘုရားလောဘရဲ့သဘာဝကိုဥတည်ပြီးတော့ပြောပြတယ်အဲ့ဒါလို့လှုပ်လို့မရဘူးဆိုတဲ့အကြောင်းလောဘကိုခြေခံပြီးတော့ လူတွေကိုငွေကြေးဒနာပေးပြီးအုပ်ချုပ်လို့လည်းရမယ်ထင်လို့လားမရဘူးတဲ့ဒါတွေကပို့ပို့ပြီးတော့လိုချင်လာမှာပဲဖြစ်တယ်အဲ့တော့မြတ်စွာဘုရားကဒီလူလောဘတဲ့ကြီးတဲ့ကြီးအောင်မိဘကြီးထဲမှာ လောင်စာထဲ့သလိုမလုံနဲ့ပင်လေကြီးထဲမှာရေထပ်ဖြည့်သလို မလုံနဲ့ယောဒုက္ခမတ္တခိယတောနိဒာနာ လောကလူတွေဒုက္ခဖြစ်တာကာမဂုဏ်အာယုန်တွေကြောင့်ဖြစ်တာပဲကာမဂုဏ်လို့ဆိုတာကာမဆိုတာလိုချင်စရာခုနဆိုတာအနှောင်ဖွဲ့လိုချင်စရာကောင်းသလိုစိတ်ကိုလည်းနှောင်ဖွဲ့ထားတာလို့ကာမဂုဏ်လို့ခေါ်တာနော်ကာမဂုဏလိုချင်စရာကောင်းပြီးတော့စိတ်ကိုနှောင်ဖွဲ့ထားတတ်သောကြောင့် အစင်အတန်အနရတာအထိတွေ့ဆိုတာကိုကာမဂုဏ်လို့ခေါ်တယ်ကာမဂုဏ်အာယုန်အဲ့တော့လောဘကမိပုံကာမဂုဏ်အာယုန်တွေကလောင်စာဘလောက်ပဲဖြစ်တင်းဖြစ်တင်းလောက်တဲ့လို့မရှိနိုင်ဘူးတဲ့လောဘကုံသွားတယ်လို့မရှိဘူးတဲ့ဒါကြောင့်မို့ လောကမှာဒုက္ခရောက်ရတာတွေမှန်သမျှဒီကာမဂုဏ်တွေပေါ်မှာတွေ့တာတဲ့လောဘကြောင့်ဒုက္ခရောက်ကြတာတဲ့ကာမေတုသောစန္တုကထံနမေယဒုက္ခမှန်သမျှဟာကာမဂုဏ်အာယုန်တွေကြောင့်ဖြစ်တာလို့သိတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်လိုလုပ်ပြီးကာမဂုဏ်အာယုန်တွေပေါ်မှာစိတ်ဝင်စားမှု ရှိနိုင်ပါမလဲတဲ့ဥပရိဝိရတောသင်္ကောတိလောကေ လောကမှာကာမဂုဏ်ဆိုတဲ့ဥပရိတရားကိုကြည့်လိုက်မယ်ဆိုရင်တကယ်ကို လူတွေညစ်တွေ့ရာမြုပ်နေရာရွှွညွန်ပမာပဲဖြစ်တယ်ညွန်အိုင်ကြီးတဲ့မှာဆင်းရင်တော့မြုပ်မှာပဲအမှန်တန်ကြီးမားတဲ့ညွန်အိုင်ကြီးတဲ့မှာဆင်းမိသွားတဲ့ပုဂ္ဂိုလ်ဘာကောင်ပဲဖြစ်ဖြစ်နှိမ့်မြုပ်သွားကြတာပဲအဲတော့ကာမဂုဏ်ဆိုတဲ့ညွန်အိုင်ကြီးကလည်းပဲ တရဝရီရဲ့နိမြုပ်ရာဌာနဖြစ်တယ်ဘယ်သူမှယုံမထွက်နိုင်ရဘူးတဲ့တသေဝဇန္တုဝိနိယဝိနိယယသိခေဒါကြောင့်မို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဒီကာမဂုဏ်အာယုန်တွေကိုဖယ်ရှားဖို့ကြိုးစားရမယ်ကာမဂုဏ်အာယုန်တွေပေါ်မှာ တွေ့တာတဲ့တဏှာကိုပဲပေးရမယ်တဏှာကိုဖယ်ရှားဖို့ပဲကြိုးစား တဏှာကိုဖြစ်တင်းမှုလောင်စာထည့်ပေးနေမယ်ဆိုရင်ဘယ်တော့မှမရဘူးလို့ဆိုလိုတယ်နော်လိုချင်လောဘကင်းတော့အောင်ဘလောက်ပဲဖြစ်တင်းပေးပြီးဘယ်တော့မှပြည့်မှာမဟုတ်ဘူးတဲ့ဒါကြောင့်မို့လိုချင်လောဘကိုပဲဖယ်ရှားရမယ်လိုချင်လောဘအကြိုက်လောင်စာတွေကိုထည့်ပေးဖို့မဖြစ်နိုင်ဘူးဆိုတာကိုသဘောပေါက်နားလည်လို့တို့ကျင်တဲ့လောကကိုပယ်ဖြောက်ဖို့ရာ သူတော်ကောင်းတွေဟာကြည်ကြကြုတ်ကိုအထုတ်နေကြတာဖြစ်တယ်လို့ရသော်ဘုရားကတဘာဝကြကြတုံ့ပြန်ပြီးတော့ပြောလိုက်တဲ့အခါမှာအော်ငါအကြောင်းလေးငါပြောရမှန်သိသွားပြီဆိုပြီးစိတ်ပြက်လက်ပြက်နဲ့ထိုနေရာမှာပဲပျောက်ကွယ်သွားတယ်တဲ့ဒါကပပတတုတ်မှာမှတ်တမ်းတင်ထားတဲ့စကားလေးတစ်ခုပေါ့နော်အဲ့တော့မနတ်နဲ့မြတ်စွာဘုရားနဲ့တွေ့တာဟာ ဒီသုတ်တန်နေ့မှတ်တမ်းအရာဆိုရင်အချိန်20တွေ့ပြီးသားပြီခုမြတ်စွာဘုရားနဲ့တွေ့ဆုံတာမြတ်စွာဘုရားကိုလာရောက်နောက်နောက်ဆက်တာအချိန်20ဒါမှတ်တမ်းတင်ထားတာကိုသာပြောတာအချိန်20ပြည့်သွားပြီသို့သောတံပဟုလတုတ်မှာဆိုရင် နောက်တစ်ခါမနှက်လာပြီးနောက်ဆက်တာကိုမတန်တဲ့ပြထားတယ်ရသော်ဘုရားဟာတက်ကတိုင်းသီလဝတီဆိုတဲ့မြို့လေးမှာတရင်သုံးနေထိုင်တဲ့အချိန်ဒီမြို့ကတော့ဆက်ဆက်ပါပါသီလဝတီမြို့ဆိုတာဗဓမ္မရှာပါတဲ့နာမည်လေးပေါ့ဒီသုတ်တံမှာသာပါနေတာခုနကောသရတိုင်းတွေကတက်ကတိုင်းဆိုတာလေးရှိတယ် အဲ့တက်ကတိုင်းရဲ့နယ်ထဲမှာသီလဝတီဆိုတဲ့မြို့လေးအဲ့မြို့လေးမှာသတင်းသုံးနေတဲ့ချိန်ရသော်ဗျာရဲ့တပိသာဝကယဟန်နေဟာရသော်ဗျာနဲ့အတူလိုက်ပါပြီးမလမ်းမကန်အရက်မှာနိုးနိုးကြကြကမ္မထာအလုပ်ကိုစ조사အထုတ်နေကြတယ်အပူတပြင်းစ조사အထုတ်နေကြတယ် သူတို့ရဲ့ဥတီချက်ဟာကိုယ်ကာယနဲ့အသက်ပေါ်မှာဥတီထားတာမဟုတ်ဘဲနဲ့ကိုယ်ကာယနဲ့အသက်ပေါ်မှာငဲ့ကွယ်မှုမရှိဘဲနဲ့နိဗ္ဗာန်ကိုဥတီတဲ့စိတ်နဲ့အစွမ်းကုန်ကြိုးစားအထောက်နေကြတယ်တဲ့အဲ့လိုအစွမ်းကုန်ကြိုးစားအထောက်နေတာကိုစိတ်ယုံမှရှိတဲ့မဏ္ဍကြီးက တွေ့တဲ့အခါမှာနှောက်ရှက်ဖို့လှုပ်ဆောင်လာပြန်တယ်ဒီအချိန်မှာဘယ်လိုနှောက်ရှက်တုံးဆိုပုံနာအိုကြီးအသက်အရွယ်ကြီးတဲ့ပုံနာအဖိုးကြီးအောင်ဆောင်းလာတယ်ဒီခါကျတော့အမျိုးစုံလုပ်တယ်အဲ့တော့ပုံနာအဖိုးကြီးအောင်ဆောင်းလာပြီးတော့သူ့ကောင်းမှလည်းစပင်းကို ဆန်ကျစ်ကြီးနဲ့ပေါင်းထုတ်ထားတယ်ရသေးဆန်ကျစ်လို့ဟာမျိုးနဲ့ပေါင်းထုတ်ထားတယ်ခေါင်းပေါ်မှာစတုံးကြီးနဲ့ပါတယ်ပေါ့အဖိုးကြီးသူဝတ်ထားတာကတင့်တဲ့ရေအဝတ်ကိုဝတ်တဲ့အခါမှာတင့်တဲ့အကောင်ရဲ့ခြေထောက်ပါပါတယ်အရေကိုခွာတော့ကခြေထောက်တွေကျန်နေတယ်အဲ့ဒီခြေထောက်တွေပါ ထားတဲ့တဲ့နဲ့ရေအဝတ်ကြီးကိုခြုံပြီးတော့အသက်အရွယ်ကကြီးနေတဲ့ခါကကုန်းကုန်းနဲ့အဖိုးကြီးတွေဆိုတာလမ်းလျှောက်လို့ရှင်ဟူဟဲဟူဟဲဖြစ်နေတာပေါ့နော်မောတဲ့အခါမှာဟူဟဲဟူဟဲဖြစ်နေတယ်သူ့လက်ထဲမှာလည်းပဲရေသဖန်းသားနဲ့လှုပ်ထားတဲ့တောင်ဝှေးကြီးကိုကိုင်းလာတယ် ရှည်တဖန်းသားဆိုတော့ကိုယ်ကိုယ်ကောက်ကောက်အသားရှည်တဖန်းသားဆိုတာသူတို့စီမှာသူတော်စင်တွေကိုင်ဆောင်ကိုင်ဆောင်တဲ့တောင်ဝေးမျိုးပေါ့သူတော်စင်အောင်ဆောင်းလာတာသူတော်စင်အောင်ဆောင်းလာပြီးတော့အဲ့တောင်ဝေးကြီးကိုင်ပြီးပြမနာပုံနာအဖိုးကြီးအနေနဲ့ယဟန်နေရှိရအောင်သွားတယ်ယဟန်နေတရားထုတ်နေတဲ့စီကိုသွားပြီးတော့ သူကအတန်ကျဲကျဲနဲ့ဗာပြောတော့ဆိုတဟရာဘုံတော်ပပစိတာကိုရောတို့အသက်ငယ်ကြသေးတာပဲဆိုပြီးတော့အဖိုးရကိုရောတို့ကိုရောတို့ကိုရောတို့အသက်ငယ်ကြသေးတာပဲသူတုကာလကေတာကိုရောတို့အရွယ်နုနုပြိုပြိုဆပင်လေးတွေကလက်တုံးပထမအရွယ်နဲ့ပြည့်စုံတုံး ငယ်ရွယ်တဲ့အရွယ်တွေဖြစ်ကြတယ်ပထမအရွယ်မှာကာမဂုဏ်အာယုန်တွေပေါ်မှာအပျော်ပန်းမလိုက်စားပဲနဲ့ကိုရောတို့ရဟန်းဝတ်နေကြတာကိုသူကလူကြီးအောင်ဆောင်လာတဲ့အခါကျတော့လူကြီးရဲ့စကားဆိုတော့လူငယ်တွေကလေးစားတယ်ပေါ့အဖိုးကြီးတက်ကြီးပြီဆိုအဲ့ပုံစံမျိုးချုံးလာတာဆရာပုံနာကြီးလိုလိုပါလို့လှုပ်လာ ကိုတော်တို့ဟာကာမဂုဏ်အာယုန်နဲ့မပျော်ပါပဲနဲ့နေကြတာဒီရွယ်လေးကပျော်ပျော်ပါးပါးနေရမယ့်အရွယ်လေးပဲပုံစံတုကွန်တော်မာနုတကေကာမေလူဘဝရတဲ့အခိုက်ကိုတော်တို့ပျော်ပျော်လေးနေကြကာမဂုဏ်အာယုန်စိတ်ကြိုက်ခံစားကြစိတ်ကြိုက်ခံစားကြမာတန်ဒိဋ္ဌိကံဟိတဝါကာလိကံအနုတဝိတောအထုတဝိထာ ကိုရိုတို့ဟာလက်တွေ့ကြတဲ့ကာမဂုဏ်အာယုန်တွေလက်တွေ့ရနိုင်တဲ့ကာမဂုဏ်အာယုန်တွေကိုစွန့်ပစ်ပြီးတော့နောက်ဘဝမှာရမယ့်ဟာအတွက်လုံမနေကြနဲ့သူကဘာပြောတာတော့ဆိုယဟန်နေဟာငယ်ရွယ်နဲ့သင်္ကန်းဝတ်ပြီးတော့တရားထုတ်နေတာနောင်ဘဝအတွက်လို့ထင်ကြတာလူများစုကနောင်ဘဝအတွက် လူရဲ့ကာမဂုဏ်တွေတဲ့ကောင်းတဲ့နတ်ကာကကာမဂုဏ်တွေအတွက်ယဟန်တွေဟာငယ်ငယ်ရွယ်နဲ့လူဘဝကထွက်ခွာပြီးတော့ယဟန်ဝကြတာဟာနောင်ခါမှာကောင်းကင်ဘုံသွားပြီးတော့နတ်သမီးတွေနဲ့ချမ်းချမ်းသာသာနေကြဖို့လို့ဒါခုခေတ်တောင်မှတချို့ယူဆတယ်ရှိတယ်လေကောင်းကင်ဘုံရောက်ရင်နတ်သမီးတွေနဲ့ဆိုတာမျိုးကရှိတယ်လေ အဲ့ဒီဘုံရောက်သွားလို့ရှိရင်သာဝရပြောဆိုင်ရမယ့်ချမ်းသာဒုက္ခတွေနဲ့ခံစားရတယ်လို့တချို့ဘာသာတရားတွေကအဲ့လိုဟောတာတွေရှိတယ်ပေါ့ကောင်းကင်ဘုံတက်ပြီးတော့ချမ်းသာဒုက္ခရလူတွေရဲ့အမြင်မှာလည်းပဲလူငယ်လူရွယ်တွေဘာလို့ဘုံကြီးဝကြသလဲငငယ်ရွယ်အေးဘာကြောင့်ဘုံကြီးဝကြသလဲဆိုရင်လူကံကုန်နဲ့ကောင်းတဲ့ကောင်းကင်ဘုံကကံကုန်ကိုရရှိဖို့ ဒါသူတို့လောကမှာဒီလိုသတင်းဖြန့်ထားတာအဲ့တိုင်ဒီကောင်းကင်ဘုံအစွဲဆိုတာကိုရီးယားနိုင်ငံအမှုတွေကလည်းဘာပဲဖြစ်ဖြစ်ကောင်းကင်ဘုံရဲ့အလိုချပဲလေဒီလိုအသုံးတွေရှိတယ်ပေါ့အဲ့တော့ကောင်းကင်ဘုံဆိုတဲ့အနာဂတ်မျှော်လင့်တဲ့ချက်နဲ့ဒီဘဝမှာအလုံးလုံးကြတယ်လို့ထင်တာအဲ့ဒါကြောင့်မို့ तू ကလည်းအဲ့ဒါကိုရည်ညွှန်းပြီးတော့ပြောတာ လူဘဝရရှိနေတဲ့ကာမဂုဏ်တွေမခံစားပဲနဲ့တရားထုတ်နေတယ်ဆိုတာကိုလက်တွေ့ရနိုင်တဲ့ကာမဂုဏ်ကိုစွန့်ပြီးတော့နောင်မရမယ့်ဟာအတွက် ကိုတော်တို့ဘာလို့လုပ်နေကြတာလဲအဲသူကဆုံးမလိုက်သေးတယ်မာတန်ဋိတိကံဟိတဝါကာလိကံအနုတဝိဋ္ဌာ အခုလက်တွေ့ရနေတဲ့ကာမဂုဏ်အာယုန်တွေကိုစွန့်ပယ်ပြီးတော့နောင်မနောင်ဘဝမှာရတဲ့အတွက်ကိုတော်တို့မိုက်မိုက်မဲမဲနဲ့ပြေးသွားမနေကြနဲ့နောင်မခံစားရမယ်ကောင်းကုန်မှုကောင်းကင်ဘုံအတွက်ကိုတော်တို့လုံးလုံးမနေကြနဲ့မချိုးစားကြပါနဲ့လို့သူကဆုံးမစကားလို့လူပြောတာအဲ့လိုပြောတော့ယဟန်တွေက တကယ်ပုံနာအိုကြီးထင်ပြီးတော့ လို့တုတ်ပြန်ကြတော့ဆိုနာခောမယံပြမနတန္တိတိကဟိတဝါကာလိကံအနုတဝါမှာဥပုံနာကြီးငါတို့ဟာလက်တွေ့ကြတဲ့ကာမဂုဏ်အာယုံကိုစွန့်ပယ်ပြီးတော့နောင်ဘဝချမ်းသာဖို့အတွက်လုံးနေကြတာမဟုတ်ဘူးတဲ့တကယ်တော့ငါတို့ဟာနောင်မှခံစားရနိုင်တဲ့အာယုန်တွေကိုစွန့်ခွာပြီးတော့အခုလက်တွေ့ဘဝမှာ စိတ်နှလုံးငြိမ်းချမ်းတဲ့အနေထားတစ်ခုရအောင်ငါတို့စူးစမ်းနေကြတာလက်တွေ့ဘဝငါတို့ဟာပိုလက်တွေ့ကြတယ်စိတ်နှလုံးအေးချမ်းတဲ့တရားဓမ္မကိုရရှိဖို့ငါတို့စူးစမ်းနေကြတာလို့ငါတို့ဟာနောင်နောင်ဘဝအတွက်လုပ်နေတာမဟုတ်ဘူးဒီဘဝချမ်းချမ်းသာသာကာမဂုဏ်အာယုန်ဤကင်းကင်းရှင်းရှင်းနေဖို့တို့လုပ်နေတာဖြစ်တယ်ကာလိကာဟိဗေမနကာမ တို့ရဲ့မြတ်စွာဘုရားကတို့ကိုဆုံးမထားတာရှိတယ်ကာမဂုဏ်အာယုန်နေဆိုတာတဲ့ကာလိကအချိန်တစ်ခုခံစားပြီးမှအကျိုးပေးတာချက်ချင်းကြီးအကျိုးရတာမဟုတ်ဘူးတဲ့ဟောကာမဂုဏ်အာယုန်နေဆိုတာချက်ချင်းကြီးအကျိုးမရဘူးတဲ့အချိန်တစ်ခုအတိုင်းတာတစ်ခု အတိုင်းတာတစ်ခုကြမှသူကခံစားလို့ရတယ်ပေါ့တပည့်တွေဆိုင်ရင်တော့မှပဲခုချက်ချင်းအခုအသီးသီးပြီးတော့ခုခုချက်ချင်းစားလို့ရတာမဟုတ်ဘူးကာမဂုဏ်အာယုန်ဒီမှာလည်းပဲမြတ်စွာဘုရားဒါတွေကလက်တွေ့မကြတဲ့ကာမဂုဏ်အာယုန်ဒီမှာတဲ့ဘဟုဒုက္ခခံစားဖို့ကြိုးစားရတာတွေမဲ့ဒုက္ခရောက်လာပြီဟုတ်တယ်လူတွေဟာ နေ့စဉ်နဲ့အမျှရှေဒုက္ခမြို့မြို့ရင်ဆိုင်ပြီးတော့နေဗနာညာမှာသွားလာလှုပ်ရှားပြီးရှာဖွေနေကြတာဘာအတွက်တုံးကာမဂုဏ်အတွက်အဲ့ဒီအချိန်မှာခံစားရပြီလားဆိုဘယ်ခံစားရအောင်မှာတော့ပိုက်ဆံရမှစားရမှာလေပိုက်ဆံမရခင် လုံးလိုက်ရတာတွေကအများကြီးအဲ့ဒါကြောင့်မို့လို့တဏှိဋ္ဌိကအခုလည်းနေရတာမဟုတ်ဘူးနော် ခုရက်ခုချက်ချင်းလည်းငင်းအကျိုးခံစားရတာမဟုတ်ဘူးဒီလကုံမှာလာကလေးထုတ်ပြီးတော့စားရမယ်ဟာတလလုံးလုံးဆင်းရဲဒုက္ခခံပြီးတော့ရှာရမယ်ဘဝမှာရုန်းကန်ပြီးတော့လှုပ်ဆောင်ပြီးတော့နေကြတာဟာချမ်းသာဒုက္ခရဖို့ဆိုပြီးဘဝမှာလှုပ်ဆောင်နေကြအဲ့ဒါတွေဟာချက်ချင်းအကျိုးရတာမဟုတ်ဘူးတဲ့ ရေလုပ်ငန်းလုပ်တဲ့ပုဂ္ဂိုလ်တွေမှာလည်းရေထဲမှာဆင်းဆင်းရဲရဲပင်ပင်ပန်းပန်းနဲ့ငါးရှာဘာလို့ရှာတာတော့ပတ်ဆံရကြလို့အားလုံးဟာဒီအလုံးလုံးနေကြတာဟာဒုက္ခနဲ့ပဲရင်ဆိုင်ပြီးလုံးနေကြတာလေအဲ့ဒီလုံးနေတဲ့အချိန်မှာချမ်းသာဒုက္ခရတာမှမဟုတ်တာရှင်ဆိုင်ပြီးလုံးကြရတာအကောင်းတော့အဲ့ဒါကြောင့်မို့လို့ကာလိကလို့ပြောတာခွချက်ချင်းမရဘူးအချိန်ဆောင်ရတယ် တရားအထုတ်တာကြတော့အဲ့လိုမဟုတ်ဘူးခုတရားအထုတ်ခုစိတ်ငြိမ်းချမ်းနေဒါပုတန်ဒိဋ္ဌိကဖြစ်တယ်ပေါ့သူတို့ဆိုလိုတာပေါ့နော်အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကကာမဆိုတဲ့ကာမဂုဏ်အာယုန်တွေဟာတဲ့ရှားရဖွေရနဲ့ဒုက္ခတွေများတယ်ပင်မဆင်းမှုတွေများတယ်ဒီကာမဂုဏ်အာယုန်တွေမှာလည်းပဲအပြည့်နာစာတွေကအလွန်များတယ် မြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းတာကတော့တန်ဋိဋ္ဌိကအခုတရားကျင့်အခုပဲကိုယ်တိုင်ခံစားလို့ရတယ်အကာလိကအချိန်မီအခုလို့အခုရတယ်အေဟိပတိကောလာကြည့်ပါစမ်းကြည့်စမ်းပါလို့ဖိတ်ခေါ်ပြောလို့ရတယ်ဩပဏီကောမိမိစိတ်ထဲနှလုံးထဲကိုဒီတရားဓမ္မရောက်အောင်ပို့ဆောင်ထားလို့ရတယ်ပစ္စတံဝေရိတဘောဝิญญุဟိ အသိပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကတရားရဲ့အရသာကိုကိုယ်တွေ့ခံစားနိုင်ကြတယ်လို့တရားရဲ့ခုံတော်တွေနဲ့ပတ်သက်ပြီးတော့ရဟန်းတွေကတုံ့ပြန်ပြီးတော့သူ့ကိုပြောလိုက်တာတရားထုတ်တာကမှတကယ်တန်ဋိဋ္ဌိကလက်တွေ့ကြတယ်ပေါ့ကာမဂုဏ်အာယုန်တွေကလက်တွေ့မကြဘူးပေါ့ မခံစားရဘဲနဲ့ရှားဖွေထားတာတွေသိသွားတာရင်ဘာမှမလုပ်ရတာတွေရှိတယ်ဒုက္ခတွေများတယ်ဆိုတာကိုရှင်းပြတာအဲ့ဒါလို့ယဟန်တွေကရှင်းပြတာသူ့ရဲ့ဆန္ဒနဲ့ဆန့်ကျင်မဲ့အနေနဲ့ရှင်းပြလိုက်တဲ့အခါကျတော့စိတ်ယုံမှရှိတဲ့မန္တကြီးကဘာလုပ်တော့ဆိုတိတံဥက္ခပိတဝါအဖိုးကြီးဆိုတော့မေးရလဲခြုံထွက်နေတော့ခေါင်းညိတ်နေသူက ခေါင်းရင်လိုက်တဲ့အခါကျတော့သူ့မေးကြီးကရင်ဘက်ကိုထိတယ်နော်ရှင်ဘက်ကိုထိပြီးခေါင်းနဲ့ရင်ဘက်ကိုထိပြီးခေါင်းလေးညိတ်ပြီးစီဝံနေလောလစ်တော်အံ့ဩတဲ့အနေနဲ့ရှာကိုထုတ်တိဝိသခံနလာဒေနနလာတိကံဥထာပိတဝါမျက်လုံးကိုထက်ပင့်လိုက်တဲ့အခါကျတော့နှစ်ဖူးကြောလေးက သုံးကြောပေါ်လာတယ်အတော်ကလေးတွေသုံးခုပေါ်တယ်အိမ်ရောက်တော့မှမှန်နဲ့ကြည့်ကြည့်လိုက်ပေါ့ရလုံးလေးကိုထက်ပင်းလိုက်လို့ရှင်နှစ်ဖူးမှာ အတော်ကလေးသုံးခုပေါ်လာလိမ့်မယ်အဲ့ဒါလို့လှုပ်သွားတာမျက်လုံးကိုပင့်တင်ပြီးတော့နှစ်ဖူးကြောတွေနှစ်ဖူးမှာနော်အတော်ကလေးသုံးခုတွန်ပြီးတဲ့တွန်လာအောင်ဆိုလိုတာအဲတဲပြောခက်တဲ့ကိုရော်တွေပဲဆိုတဲ့အတိပ္ပယ်ပေါ့လေ နားမလည်လိုက်တာပြောခက်တယ်ဆိုပြီးတော့မျက်လုံးပင့်တင်ပြီးတော့တောင်ဝေးကြီးထောက်ပြီးတော့ထွက်သွားတယ်အဲ့မှာသူကဘာပြောတော့ဆိုရင်ဩကိုရောတို့ပြောလဲနားမလဲဘူးအဲ့တော့နောင်ကြရင်ကိုရောတို့ကိုယ့်အကိုခံကြပြီတော့ဆိုပြီးတော့သူကအဲ့လိုပြောပြီးထွက်သွားတယ်ဒါလောက်နားမလဲတဲ့ကိုရောတွေ ကဲလှုပ်ချင်အောင်လှုပ်ကြတော့မပြောတော့ဘူးဆိုသူလာတော့လည်းအဖိုးကြီးအောင်ဆောင်လာတာလူကြီးစကားဆိုရင်လူငယ်တွေနားလဲအောင်နားထောင်နေဆိုပြီးတော့အဖိုးကြီးအောင်ဆောင်လာဖိုးကြီးအောင်ဆောင်ပြီးတော့သူကနာပါလာချတာပေါ့အဲကိုရိုတွေကလက်မခံတဲ့အခါကျတော့စိတ်တူပြီးတော့တောင်ဝေးကြီးတထောက်ထောက်နဲ့ထွက်သွားရန်တွေရဲ့မြင်ကွင်းရောက်တဲ့ပျောက်တဲ့အခါကျတော့သူက ကိုရောင်ဖြောက်သွားတယ်ပေါ့နော်ရှမ်းတွေကတော့ဒါမနဲ့လို့မသိဘူးပုံနာအဖိုးကြီးတယောက်လာပြီးတော့သူတို့ပြောတယ်ဆိုတာလောက်ပဲမှတ်ထားအဲ့တော့ယဟန်တော်တွေကအဲ့ပုံနာကြီးထွက်ခွာသွားတဲ့အခါမှာမြတ်စွာဘုရားစီသွားကြတယ်သွားပြီးမြတ်စွာဘုရားရှိမှတရုတ်တသိန်းထိုင်ပြီးတော့ဘုရားကိုဒီအကြောင်းလျှောက်ကြတယ်ရှင်ဘုရားတဲ့တပည့်တော်တို့ဒီမလမကန်အရမှာ တရားကျင့်နေတော့ပုံနာအဖိုးကြီးတယောက်ရောက်လာတယ်ဗျာတဲ့ကောင်းကလည်းပြီးစွဲကြီးတို့ဟာထုံထားတဲ့ဆန္ဒဆန်จิตတွေထုံထားပြီးတော့တင်းတဲ့ရေဝိုးကိုဝတ်ထားတယ်အသက်ရွယ်လည်းကြီးပြီလူကလည်းကုန်းကုန်းကုန်းကုန်းနဲ့ဟောဟဲတိုက်နေအသက်ရှူပြင်းပြင်းနဲ့နော်အသက်ရှူပြင်းပြင်းနဲ့သူဟာရေတဖန်းသားတောင်ဝှေးကြီးကိုကင်ပြီးတော့ တပည့်တော်တို့စီရောက်လာတယ်တဲ့ရောက်လာပြီးသူကပြောတယ်ကိုတော်တို့ငယ်ငယ်လေးရှိကြသေးတယ်ဆပင်နဲ့တုံနူးပြိုတို့ပထမအရွယ်မှာရှိတော့ကာမဂုဏ်အာယုန်ဒီပေါ်မှာဘာဖြစ်လို့မခံစားကြတာလဲကိုတော်တို့ဒုကာမဂုဏ်အာယုန်တွေကိုခံစားကြနော်လက်တွေ့ကြတာကိုစွန့်ပယ်ပြီးတော့နောင်ခါမှရတဲ့အတွက်ကိုတော်တို့မိုက်မိုက်ကန်ကန်မလုံးကြနဲ့လို့တပည့်တို့လာပြောတယ် လာပြောတော့သမီးတို့ကတုံ့ပြန်ပြီးတော့ပြောလိုက်ပါတယ်ကာမဂုဏ်အာယုန်တွေကသာလက်တွေ့မကြတာနောက်အတွက်ဖြစ်တယ်ငါတို့ကျင့်နေတဲ့တရားတွေကအခုကျင့်အခုသိအခုရအခုချမ်းသာခံစားရတယ်ဆိုတာကိုတပည့်တော်တို့ကတုံ့ပြန်ပြောဆိုလိုက်ပါတယ်အဲ့လိုတုံ့ပြန်ပြောဆိုတဲ့အခါဒီပုံနာအဖိုးကြီးကခေါင်းကိုညိတ်ပြီးရှာထုတ်ပြီးတော့ပြောင်ပြသွားသေးတယ်ပေါ့နော် လျာထုတ်ပြီးတော့မျက်လုံးကြီးပင့်တင်လိုက်တဲ့အခါနှစ်ဖူးကျော်မှာအတွန့်ကြီးသုံးတွန့်ထပြီးတောင်ဝေးကြီးတထောက်ထောက်နဲ့ပြန်ပြီးတော့ထွက်ခွာသွားပါတယ်သူတို့မြင်လိုက်တာကိုမြတ်စွာဘုရားကိုရှောက်တဲ့အခါမှာမြတ်စွာဘုရားနေသောဘိက္ခွေပြမနောတဲ့အဲ့ဒါမင်းတို့စီလာတာပုံနာမဟုတ်ဘူးတဲ့ပုံနာအိုကြီးမဟုတ်ဘူးမာရောဧသောပါပိမာ ဒါဟာစေယုံမှာရှိတဲ့မနပဲတုံမကံဝိသကုကမ္မယအတော်မင်းတို့မျက်စိမှားအောင်မင်းတို့ရဲ့အသိဉာဏ်တွေလွဲမှားကုန်အောင်လာရောက်ပြီးတော့နှောက်ယှက်တတ်တာဖြစ်တယ်လို့မြတ်စွာဘုရားကယဟန်တွေကိုမိတ်ကြားပြီးတော့တရားဓမ္မကို ခုလိုခေါ်လိုက်တယ်ယောဒုက္ခမတ္တခိယတောနိဒာနာ ကာမဂုဏ်အာယုံကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခတွေအကြောင်းသိနေတဲ့ပုဂ္ဂိုလ်ဟာတဲ့ကာမေတုသောစန္တုကထံနမေယကာမဂုဏ်ကြောင့်ဖြစ်လာတဲ့ဒုက္ခတွေကိုမြင်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီကာမဂုဏ်တွေပေါ်မှာဘယ်လိုလုပ်ပြီးတော့စိတ်ဝင်စားတော့မလဲဒီကာမဂုဏ်အာယုန်တွေအကြောင်းလို့ဒုက္ခရောက်တယ်ဆိုတာသိထားပြီသိထားတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ပြီးကာမဂုဏ်အာယုန်တွေပေါ်မှာစိတ်ရွတ်ပါမလဲတဲ့ကာမေတု သောသန္ဓုကထံဓမေယဥပရိဝိရိတဝသင်္ဃောတိလောကေကာမအာယုံဆိုတာလောကလူတွေရဲ့တွေ့တာရမမောရကဉ္ကြီးရရွှွညွန်ကြီးလိုညွန်အိုင်ကြီးလိုဖြစ်နေတယ်ဒါကြောင့်မို့နားလေတဲ့ပုဂ္ဂိုလ်တွေဟာအဲ့ကာမဂုဏ်အာယုန်တွေကိုစွန့်ပယ်ဖို့အတွက်ကြိုးစားအထောက်နေကြတာသာဖြစ်တယ် တော့တရားကျင့်တာဘာအတွက်ကျင့်တာတော့ဆိုကာမဂုဏ်အာယုန်တွေကိုစွန့်ပယ်ဖို့ကာမဂုဏ်အာယုန်ပေါ်မှာတွေ့တာနေတဲ့စိတ်တွေပျောက်ကင်းမှုရအတွက်တရားကျင့်နေတာကာမဂုဏ်အာယုန်တွေ့တာလို့ရှိရင်ဒုက္ခရောက်မယ်ဆိုတာသိကြတယ်ဒါကြောင့်ဝင်လို့ကျင့်တာလို့မြတ်စွာဘုရားရဟန်းတွေကိုဒီလိုခေါ်လိုက်တယ်အဲ့တော့ ဒီချိန်မှာမနတကပုံနှိုင်းအောင်ဆောင်းလာတော့ဖះနဲ့တက်ရဲ့မတွေ့ခဲ့ဘူးဒီချိန်မှာနောက်သုတ်တန်တစ်ခုမှာတော့တက္ကတိုင်သီလဝတီဆိုတဲ့ပြုတ်လေးမှာသရင်သုံးနေထိုင်တဲ့ချိန်ပဲအဲ့ဒီမှာအာယတမအရှင်သမိတိဆိုတာမြတ်စွာဘုရားရဲ့အနိမမှာတရားဓမ္မကြည်ကြံရုပ်ကိုအထုတ်ပြီးတော့နေတယ် တရားထုတ်နေတဲ့ရှင်သမိတ်တိကတပါးရဲနေတဲ့အခါမှာအတွေးပေါ်လာတယ်။ဘာအတွေးပေါ်လာတော့ဆိုငါရဲ့ဆရာဖြစ်တဲ့မြတ်စွာဘုရားဟာတကယ့်ကိုမှန်ကန်စွာသိတဲ့ပုဂ္ဂိုလ်သူမြတ်ဖြစ်လို့ငါဟာအရတော်လိုက်တာမြတ်စွာဘုရားဟောထားတဲ့တရားကလည်းမှန်မှန်ကန်ကန်ဟောထားတာဖြစ်လို့ မမကံကဟောထားတဲ့ဓမ္မဝိနည်းမှာငါယဟန်ဝရတာလေအရာတော်လိုက်တာငါတို့နဲ့အတူတကွတရားကျင့်မောကျင့်မဲ့ယဟန်တော်တွေကိုကျင့်သီလနဲ့ပြည့်စုံကြတယ်အကျင့်ကောင်းတွေရှိကြတယ်အဲ့ဒါအတွက်လည်းပဲငါအတွက်အရာတော်လိုက်တာဆရာကလည်းဆရာကောင်းတရားကလည်းတရားစစ်တရားမှန် အတူကျင့်မော်ကျင့်မဲ့ပုဂ္ဂိုလ်တွေကလည်းကိုကျင့်သီလတွေနဲ့ပြည့်စုံကြတယ်ငါအတွက်ကံကောင်းလိုက်တာလို့တရားထုတ်ရင်ကနေသူစဉ်းစားမိတဲ့အခါမှာမဏ္ဍကြီးကရှင်သမိတိရဲ့စိတ်ကြံကိုသိပြီးရှင်သမိတိစီရောက်လာတယ်ရောက်လာပြီးတော့ဒီစိတ်ကူးအကြံစီတွေပျက်စီးသွားအောင်ခလန်းလန်းကတာကြောက်မဲ့ဖွယ်အတန်ကြီးတွေဖြစ်ပေါ်လာအောင်ဖန်တီးလိုက်တယ် ဒါဖះစီလာတာတော့မဟုတ်ဘူးသူကရှင်သမိတ်စီလာတာအဲ့ဒီသူလုံးလိုက်တဲ့အတန်တွေကမြေပြိုးနေတဲ့အတန်မျိုးပေါ့မြေကြီးပြိုပြီးတော့လာတဲ့အတန်မျိုးတွေကိုသူဖန်တီးလိုက်တယ်အဲ့ဒါနဲ့ရှင်သမိတ်ဟာမြေကြီးပြိုတာပဲဆိုပြီးတော့အကြောင်းသိဖို့မြတ်စွာဘုရားစီသွားလိုက်တယ်သွားပြီးတော့သူ့ရဲ့စိတ်ကူးကြံစည်မှုအကြံဖြစ်တာနဲ့ ရေကြီးပြိုတန်လို့ကြောင်းပဲဖွဲ့အတန်ကြီးကြားတဲ့အကြောင်းကိုရှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကသမိတိအဲ့ဒါမြေကြီးပြိုတာမဟုတ်ဘူးတဲ့မနတကမင်းကိုအသိဉာဏ်နဲ့ယူပြင်းအောင်မျက်စိရှုပ်အောင်မင်းအလုတ်ကိုနှောင့်ယှက်ဖို့လာတာတဲ့သမိတိမင်းအဲ့ဒီနေရာပဲသွားပြီးတော့တရားထုတ်တယ်အဲ့ဒီနေရာမင်းနဲ့တင်တော်တယ်အဲ့ဒီမှာပဲသွားတရားထုတ်ဆို ဒါနဲ့ရှင်သွေးတိကမြတ်စွာဘုရားကရောထသွားပြီးအဲ့ဒီနေရာသွားပြီးတော့တရားထုတ်တယ်သူလဲရောက်ရောက်ခုနလိုအတန်ကြီးကြားပြန်တယ်ဒုတိယအချိန်ကြားပြန်တယ်ဒုတိယအချိန်မှလည်းရှင်သွေးတိကစဉ်းစားတယ်အဲ့ဒီအတန်ကြီးကြားပြန်တယ်အဲ့ဒီလိုမနသားကအခုလိုရှင်သမိတိကိုနှောက်ရှက်ပြန်အတန်ပေးပြီးတော့နှောက်ရှက်တာ အဲ့ဒါလို့နှောက်ရှက်လိုက်တဲ့အခါမှာရှင်သမေတိကဒါမနှက်လုံနေတာပဲဆိုတာဖះစီကသိလာတော့ဘလို့တုံ့ပြန်လိုက်တုံးဆိုတော့တတ္တယဟံပပစ္စည်းတော်အကာရသမနာခရိယစေယုံမှရှိတဲ့မာနငါဟာယုံကြည်ချက်နဲ့လူပေါင်းကထွက်ခွာပြီးတော့ယဟန်ဝတ်နေတာဖြစ်တယ်ငါဟာတတိရဲ့ တတိတရားရဲ့တန်ဖိုးပညာတရားရဲ့တန်ဖိုးတွေငါသိတယ်ငါစိတ်ဟာလည်းပဲတမာတိစွာနဲ့တည်ငြိမ်နေတယ်ကာမံကရတုရူပါဏိနေဝမံပြရေတတိမင်းလှုပ်ချင်တဲ့အတန်ဒီဖန်တီးချင်တာတွေဖန်တီးနေဝမံပြရေတတိငါ့ကိုစိတ်ပြည့်အောင်မင်းမလုံးနိုင်ပါဘူးတဲ့မင်းဘယ်လိုပဲ6လန်6လန် ငါမကြောက်ဘူးလို့ဆိုပြီးတော့တုံ့ပြန်လိုက်တဲ့အခါမှာမန္တကြီးကရှင်သမိတ်ကြီးဟာငါလုံနေတာမှန်သိသွားပြီဆိုပြီးတော့စိတ်ပြက်လက်ပြက်နဲ့ပြန်လေးထွက်ခေါ်သွားတယ်ဒါလည်းပဲရှင်သမိတ်ကြီးကို လာရောက်ပြီးတော့၆လမ်းနဲ့မန္တရဲ့တွေ့ကြုံအဲ့ဒါလို့မန္တဟာချိန်ချိန်လာပြီးတော့ရသော်ဘုရားကိုလည်းနှောက်ရက်တယ်ရသော်ဘုရားရဲ့တပည့်သားတွေကိုလည်းနှောက်ရက်တယ် အဲ့ဒါလို့နှောက်ရှက်တဲ့မနတ်သားကိုဖះကလည်းတုံ့ပြန်တယ်တပည့်သားတွေကလည်းတုံ့ပြန်တယ်အဲ့ဒီတုံ့ပြန်ချက်လေးတွေကိုမတန်းတင်ပြီးတော့ထားတာဖြစ်ပါတယ်တရားချက်ကသူတော်စင်ပြိဿအပေါင်းတို့မြတ်ဗုဒ္ဓနဲ့မြတ်ဖះနဲ့မနတ်သားအကြောင်းနာယူမှတ်သားကြရသဖြင့်ဘုဒ္ဓတရားရရှိပြီးမြတ်ဖះရဲ့တရားဓမ္မနဲ့ပတ်သက်ပြီး ကြီးညိုပွဲရတရားဓမ္မရဲ့အနှစ်သာရကိုသိရှိကြလို့မိမိတို့ကိုယ်တိုင်တရားဓမ္မကိုကျင့်ကြံကြိုးကို အထုတ်ဖို့ကြိုးစားအထုတ်ရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သား၍ကြိုးစားအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ